ကျေးဇူးတော်ရှင်ဧကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီး မန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်73ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒိဋ္ဌိဖြုတ်ပြီးမှဝိပဿနာရှုပါ မဟာပုဒ္ဓမတုတ်တံအမှတ်နှစ်တရားတော်လောမာဒိဋ္ဌိဖြစ်နေတာကအမှန်တန်ဖြုတ်ခတ်ပါတယ်ဒါကြောင့်ဘုရားရှင်ကရမေကြီးက ဓမ္မဝါရီတတ္တရဒိဋ္ဌိချုပ်ပေးပါလို့ဘုရားကဟောဒီမှာလက္ခဏာရေး၃ပါးကိုဟောပါဒါပြန်ဒိဋ္ဌိဖြုံလက္ခဏာရေး၃ပါးနောက်မှာဟောသဘောကျကြပါရင်ဖြုတ်อ่ะဒီကဘာဟောရဝိရမဖြစ်ပြဆိုတဲ့အိစ္ဆတွေကိုဒကာဓမ္မတွေလောက်ကြပါဒါပြန်ဒကာဓမ္မတို့ဒီနှစ် အလောက်စင်မှရှိတဲ့နှစ်ကစိတ်ကိုမလောက်ဖဲနဲ့နှစ်ကိုလောက်ခဲ့ပြီးရှိတော့မလောက်ကောင်းတာကိုလောက်တဲ့အတွက်လောက်ချင်းကြောင့်အကျိုးမပြုဆိုတာသိသိချာချာမှတ်ဒါဖြင့်တစ်ကိုရင်လောက်ရမှာကိုနှစ်ကိုနောက်မှလောက်ပါဆိုတဲ့အတိုင်းဒိဋ္ဌိကိုအရင်ဖြုတ်ပါပြီးတော့မှနေကြဒုက္ခအနတ္တဆိုတဲ့ဖြစ်ပြက်ကိုလောက်ပါလို့ရှင်းစွာမှားတယ်လို့မှတ်ပါ နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်မှန်ဒီလမ်းရှင်လိုက်ပါနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်မှန်ဒီလမ်းရှင်လိုက်ရမယ်ဒိဋ္ဌိကိုရှေ့ထားဖြုတ်ပါလို့သတိပေးလိုက်တယ်ဝိဓမ္မဝိပဿနာရှုပါလို့အာရုံတရားဓမ္မတွေသတိပေးပါတယ်သဘောကျကြကောင်းပြီဒိဋ္ဌိကမဖြုတ်ခိုင်းနဲ့ဝိပဿနာလုံးလုံးနေလို့ မမရဘူးဆိုတော့ဘုရားရှင်ကိုရမကြီးကသေသေးချာချာဟောတယ်။ဒိဋ္ဌိမပြုတ်ဖဲနဲ့ဘုရားဓမ္မတို့ဘယ်နည်းနဲ့ပဲဥပဒနာလုပ်ကိုအပေါ့အောင်လုပ်များတော့လေ။အမျိုးမျိုးညောင်းအပင်ပန်းအစရှိသည့်ခံပြီးတဲ့ကာလလုပ်များတော့လေ။ကိုယ်လိုရှိတဲ့ဒုက္ခသတ္တိကင်းငြိမ်းတဲ့နိဗ္ဗာန်ကိုမရနိုင်ဘူးလို့မှတ်ပါ။ဘယ်ကြောင့် ဘယ်တင်တဲ့ဥစ္စာကိုဘုရားရှင်ကိုရမကြီးခေါ်ရပါလိမ့်မလဲလို့မေးတဲ့အခါကျတော့ငါတခါရမင်းတို့ကိုရင်ကြီးတဲ့ကိုရင်ညာနဲ့ငါပြောမှာကွာသဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တဘယ်မှာဆွင့်ချက်ရှိသေးလို့ဒါရင်ဒီတရားတွေကတခုခုကိုနိစ္စလို့ခင်ဗျား ဒုက္ခလို့ထင်မယ်အတ္တလို့ထင်မယ်ဆိုလို့ရှိရင်ဘယ်ခါကာလမှာတဲ့ဒါမဖြုတ်ခဲ့ပြီရှိတော့ဒကာဓမ္မတွေမညံပူညံကိုတားမြစ်တဲ့ဒိဋ္ဌိဝန်ထဲ၌အပင်းတစ်ဖွယ်ရှိဖြစ်နေသောကြောင့်ဘယ်လိုလုပ်လို့သူကတားမညံပူညံမတားဒါကြောင့်ဒကာဓမ္မတို့မညံဖုန်ညာအတားဆုံးဘယ်သူတုံးလို့ပြောလို့ရှိရင်ဒိဋ္ဌိလို့သာဖြေချက်ပါဘုရား မညာပညာတားဆိုဒိဋ္ဌိပဲဆိုတော့မှတ်ကြစမ်းပါနော်အဲ့တော့ဒိဋ္ဌိသုတ်ပုံလေးဒီတိုင်းကနည်းနည်းလေးဒကာဓမ္မတွေနားထောင်ပါဒကာဓမ္မတွေနေ့တိုင်းနေ့တိုင်းဘာကစနေကြသလုံးလို့ဘယ်ဟာကစစပြီးဒီကလာပေါ်လို့ရှိသလုံးခန္ဓာထဲမှာဘယ်ကစစပေါ်ပါလိမ့်မလဲဆိုတော့ဒိဋ္ဌိပြုတ်ရှင်လို့စလာတာမှတ်ကြပြီ မြင်တယ်ဆိုလို့ရှိရင်မြင်စိတ်ကစားမြင်တယ်ဆိုတော့ဘယ်အစားမြင်စိတ်ကစားတဲ့ကမြင်စိတ်ပဲဆိုတော့ဒကာတော်မတို့မြင်တယ်ဆိုလို့ရှိရင်ပြန်ဝိညာဉ်မြင်စိတ်ဝိညာဉ်စတာပဲအဲ့ဒီဝိညာဉ်လာလို့ရှိရင်ပြန်ဒကာတော်မတွေသိပြီးသားတိုင်းဝိညာဉ်ပြီးတော့နာရုပ်လာပါလာရမမလာဘူးလားအဲသလဟနာလာတယ်သလဟနာပြီပါလားအတ္တလာတယ်ဆိုတော့ဒကာတော်မတွေသိ ဟကလာပြီပါလားဝေငါလာတယ်လို့ဒီတိုင်းမှတ်ထားတာပေါ့ဩဒါဖြင့်မြင်နေဆိုရင်မြင်တဲ့စိတ်ကကြီးစထို့တူပဲတရားဓမ္မတို့ကြားတယ်ဆိုရင်လည်းကြားစိတ်ကမစဘူးစပါနန္ဒေဆိုရင်နန္ဒေပါဟွန်းယခုကအစမှာဖြင့်စိတ်ဝိညာဉ်ကစပြီးနေပါကလားဆိုတာတရားဓမ္မတွေမှတ်ထားအဲ့ဒါစတဲ့ကတရားဓမ္မတွေသိသိဖြုတ်ပေးပါတယ်ဩ ဒီရယခုပစ္စုပန်ဘဝဘုဒ္ဓရခါပါဝိညာဉ်ကကြီးစတယ်လို့မှတ်ထားစမ်းဒါကြသက္ခဝိညာဉ်ကစဒါကြပတ္တဝိညာဉ်ကစပါဒါကြကြရနှခေါင်းစိတ်ကစပါဒါကြလျှာစိတ်ကစပါဒါကြကိုယ်စိတ်ကစပါဒါကြမနောစိတ်ကစပါဒါတွေကကြီးစတယ်လို့မှတ်ထားတော့စတာလေဝိညာဉ်နောက်သူ့နောက်ကကပ်ပေါ်လာတယ်နာယုအဲသူ့နောက်ကကပ်ပေါ်လာတယ် သလရဏသရဏနောက်ကအတ္တနောက်ကအော်ဒါရီဖြစ်စဉ်ပေါ်နေကောင်းပြီဒါဖြင့်ဓမ္မတို့အော်ဒါဖြင့်ဒုက္ခနာမနဲ့မိုးလင်းဘယ်ကစပါလိမ့်မလို့ဆိုတာကြည့်လိုက်နော်မနဲ့မိုးလင်းကြတော့ဒိဋ္ဌိလိုတန်ကြားလို့ရှင်အော်နာဝိညာဉ်ကစပြီဝိညာဉ်နဲ့ဥပ္ပဒါနာဖတ်တာဝေဒနာပေါ့ဟုတ်ပါဘူးမနဲ့မိုးလင်းလည်းဒါကစတာမှန်ပါဗျာ တပတ်ကြာလားအဲမနေ့ကအေးရတော့နိုးလာမှနှံလိုက်တာသူနိုင်ငယ်ချက်လို့ပြောလို့ဆိုလို့ရှိရင်နှာခေါင်းဝိညာဉ်ကစတာဝိညာဉ်နာယုတ်သာလနာဖတ်တာဝေဒနာဒီကိစ္စတပတ်ကြာကြာဒီကိစ္စရဲဆက်စုံမနေ့မောလင်းလာလို့ရှိရင်ဖြင့်အဲ့ရနုံနုံရင်ရေတော့ရှင်တယ်ဆိုတော့ရေတော့ရှင်တယ်ဇောဝဉ္စိတ်ကစမစကြဘူး။နဝဉ္ဇနာယကလနာဖတ်တာဝေဒနာပဲစတာမစကြဘူး။ ဒါဖြင့်အိယာမထရင်အင်းအိယာရကြာရန်နဲ့ကြောတွေပူးလာတယ်ဆိုတော့ကာယဝိညာဉ်ကစတယ်ဝိညာဏယုတ်တလာနောဖတ်တဝေဒနာကာယဝိညာဉ်ကမစတယ်မစဘူးလားအဲယခုဘုရားမှာဖြင့်ဝိညာဉ်ကစတယ်မှတ်ချက်သံဘာကြဝိညာဉ်ကလည်းစိတ်နော်သိပြီးတော့ဒုနာဒုရကဖြစ်ပေါ်တဲ့နာနဲ့ရုပ်မလာဘူးနာယုတ်ပြီပါလားအဲဆိုတော့ဒါကနာရှိတော့ကာယ မနဆိုတဲ့သလနာသလနာပြီးပါလားဟတ်တာပြီးတော့ဒါရီသီလာနေတော့အော်ဒီထဲမှာသောကကတည်းကငါလည်းပေါ့သူလည်းပေါ့အေးရတယ်တို့ဒါရီသီလာယောက်ျားမိန်းမငါသူကပါသေးလားအေးရနေဒါဆတာစပါသဘောကျလားအေးရနေဒီတစ်ခုကစမှာတစ်ခုတစ်ခုကဝိညာဉ်ကစမယ်ဆိုတာသဘောကျကြပါလားဝိညာဉ်ကကြီးစတယ်ကောင်းပြီ ဩော်ဒါဖြင့်ဒါပါလို့နေတာတော့ဆရာဘုန်းကြီးကလို့ဆိုရင်တရားဓမ္မတွေရိပ်မိကြဒိဋ္ဌိဖြုတ်ဘာလို့လဲဒိဋ္ဌိဖြုတ်မနဲ့မိုးရင်ကိုကြားတယ်ဆိုရင်နားဝိညာဉ်ကစနားစိတ်ကမစဘူးနားတယ်ဆိုရင်နှာခေါင်းစိတ်ကစဟုတ်လေသမဆရာတယ်ဆိုရင်အဲအဲ့ရနဲ့မျိုးချင်းရောင်းဝယ်ရတွေးလိုက်တယ်ဆိုတွေးစိတ်ကစမစကြဘူးအဲဝိညာဉ်ကကြီးမစဘူးစဖြင့် ဝိညာဉ်ကစလို့ရှိရင်ပြိဿသမုပ္ပါအတိုင်းသွားတာပဲနိမသဘောဖြစ်သောကြောင့်ဝိညာဉ်နဲ့ကာလနဲ့ဖတ်တာဝေဒနာလာတာဒါစပဲဘတ်တော်ရေစယခုပုတိဘဝမှာဝိညာဉ်ကလို့မှတ်လိုက်စမ်းပါရိပ်မိဗလားဘတ်တော်အစဝိညာဉ်ကယခုပုတိဘဝမှာနော်ငါတို့ဝိဇ္ဇာသင်္ခါရတွေမထည့်နဲ့အဲ့ဒါတွေကတိတ်ဘဝယခုဘဝစတာယခုဘဝပုတိဘဝမှာစနေတယ်ပုတိဘဝဆိုတော့ယခုအသက်ရှင်လို့သိတဲ့အချိန်မှာစတာဒီကကြီးစတယ်လို့မှတ်လိုက်စမ်းပါ ဒါပြန်အစ6မျိုးပေါ့သဘောကြရမလုံးကစားရနာကစားရနှာခေါင်းကစားရလျှာကစားရကိုယ်ကစားရမနှောရကမနှောဝိညာဉ်ကစားတယ်မစားဘူးလားစားရင်ဒီရောက်တယ်ကြီးမှာပါသဘောကြကောင်းပြီဒါဖြင့်ဒကာဓမ္မတို့ဟောဒါဖြင့်မိုးလင်းတွေကငါသူတော်ရဲ့ကြာမင်းမှာများပါသည်ဟုတ်ပါဘူး ဝိညာဉ်ကစပြီးဝိညာဉ်နာရယ်တာရဏဖတ်တာရယ်ဝေဒနာဝေဒနာလည်းကောင်းတယ်ဆိုတယ်ဆိုတော့ဝေဒနာပဲတွေ့တယ်ဆိုတော့ဖတ်တာပဲပြီးဆုံးတော့ကဘယ်လိုလဲလာပါလဲမင်းဆိုတော့တဏှာရယ်ဥပါဒံရယ်ကံရယ်လိုက်မလားဘူးလိုက်ဒါသမ ्या တို့မိုးလုံးကဒီကစသဘောကျမိုးလင်းဒီကစခဏလေးမိုးလင်းလို့ဒီကစပြီးဒီဆုံးသဘောကျ ဘယ်လိုနဲ့ကားစားဝိညာဉ်ကစားတယ်တဲ့ဝိညာဉ်ကစားလိုက်တာဘယ်မှာဆုံးကြုံမင်းကံမှာဆုံးတယ်တဏှာဥပါဒံကံမောင်မြသဘောကျကျပါဒါတော်ဓမ္မတွေကံတော်ရှင်းညဒါကဘုန်းကြီးကပြောတယ်အောင်းမြင်ခင်ဗျားတို့ဖြစ်စဉ်လို့အောင်းမြင်ဘုန်းကြီးကပြောတယ်လို့အောင်းမြင်မင်းတော့အော်တို့ဖြစ်စဉ်တို့မသိလို့ဘုန်းကြီးကကဏ္ဍတွက်ပြတယ်ရှင်းမလားရှင်းပါ ဓမ္မဓမ္မတွေဖြစ်ပြန်ဓမ္မဓမ္မတွေမသိလို့ခဏတွက်ပြနေတာလို့မှတ်ပါအဲမိုးလင်းနိုင်ဘယ်ကစားလဲဘယ်မှာဆုံးနောက်ခါစားပြန်ဘယ်ကစားဘယ်မှာဆုံးအမလေးကံပေါ်လိုက်တဲ့တရားဓမ္မတွေမှာမနည်းပါမနည်းပါဘာကြောင့်ကံပေါ်လိုက်တဲ့တရားဓမ္မတွေမှာမနည်းပါလားဒါတော့ဖြင့်တရားဓမ္မတို့တနေ့ကိုခင်ဗျားတို့ ကံပေါင်းဘယ်လောက်ဖြစ်တဲ့ုံလို့မဲလို့ရှင်မနဲ့ဖြစ်ရမဖြစ်ပါဘူးကံဆိုရင်ကျိုးပေးလိမ့်မယ်နော်ဒါဖြင့်အကျိုးပေးပေါင်းနောက်ကဘယ်လောက်လာမလို့မေးမရဘူးတော့ဒါခင်ဗျားတို့ကဒီဆရာကောင်းကသေးသေးချာချာပေါ်ပြောလို့သူဘာမှအကုသို့မလုပ်ဘူးပြောရင်ပြောဒီကနာဥပါဒံကံကဆက်ဆက်သွားမဆက်ဘူးလားဆက်ပါဘူးသဘောကျကြရောဘာတွေဆက်သွားလဲ နာရုကနာရကသောတာကတော့ဘယ်ဆက်ဝိညာဉ်ကဝိညာဉ်ကဘယ်ဆက်မှဆုံးအမလေးတရားဓမ္မတို့လက်ကလေးမြောက်လည်းကံချက်မှဆုံးမျက်လုံးလေးဖွင့်လိုက်အဲနှာခေါင်းကနေပန်းလေးရှူလိုက်ဆက်လိုက်ကဲသမီးတို့ဒီနေ့ကံမုန်းဘယ်လောက်လုပ်ကြသုံးမေးဒီကံမောဘယ်လိုဆုံးနေတော့ဆိုတော့ဥပါဒဏ်နဲ့တဏှာတဏှာဥပါဒဏ်မရှိဘူးလားရှိပါဘူးဒါရင်ရဲတို့ကံတရား ရိုက်ရက်ခိုးချိန်မှတပတ်စံဃာတွေကဖြင့်သနာဥပါဒံကြီးအုပ်ချုပ်မှန်ပါဗျာဘယ်လိုအုပ်ချုပ်သနာဥပါဒံကြီးအုပ်ချုပ်နေတယ်ဆိုတာဒကာဓမ္မတွေဒီပြိဿရမှုဘက်ကိုမြင်းမြင်းမှတ်ပါတို့ကကုသိုလ်ဖြစ်တရားမနာကြနဲ့နော်အားလုံးသတိပြလိုက်တယ်ကုသိုလ်ဖြစ်တရားမနာနဲ့သတိပြလိုက်တရားကြီးလာကြီးလားဆိုတရားနာတာတပည့်ရကုသိုလ်ဖြစ်ခြင်းအိုကုသိုလ်ဖြစ်လို့ရှင်မလာတဲ့နဲ့တပတ်ကြဒုက္ခဝကျွတ်ခြင်းလို့ကိုနာပါ နော်ကုလိုလေးဖြစ်အောင်တော့မလုပ်ပါဘူးကုလိုလေးဖြစ်အောင်ပြန်ဒီဒီလောက်ကမမခံနဲ့ကုသိုလ်လေးဆိုတဲ့ဥစ္စာကတရားနာတဲ့ကုသိုလ်လေးကဓမ္မဒေသနာကုသိုလ်လေးလောက်ဓမ္မသမဏကုသိုလ်လေးလောက်ကတော့ဟိုးတဲ့ပုညကရိယာ10ပါးတွေကပဲရှိသေးတယ်။အောက်တန်းကုသိုလ်ဖြစ်တယ်။တပတ်ကြလား။ကုသလဓမ္မပဋ္ဌာတရား10ပါးတွေကဖြစ်တယ်။ဟုတ်ကဲ့မော။ညံ့တဲ့ကုသိုလ်မကြဘူး။အဲဒါကြောင့်ဒကာဓမ္မတို့ကုသိုလ်ဖြစ်အောင်နားလို့ရှိရင် အောက်တန်းကုလို့ရရှင်းလားသိရပြောင်းနိုင်အောက်တန်းကုအဲအောက်တန်းကုတို့ဆိုတော့ဒကာဓမ္မတွေသံဃာရဲမှာပဲချုပ်ဖို့ဒါကြောင့်အောက်တန်းကုလို့မိဘနဲ့ဘုညာသတိပေးလိုက်အတ္တတံဒုက္ခဝိจิตတဲ့ကုသိုလ်ကိုယူပါကုသိုလ်ဖြစ်အောင်လို့တို့တရားနာကောင်းမယ်လို့မိတ်ဆွေတွေများမပြောခဲ့ကြနဲ့ သဘောကျပါလားပါပြလေတော့ဆိုတော့ခင်ဗျားတို့ကိုခင်ဗျားတို့ကတော့အသားယူပြောတာပါလေတို့တို့ကကုသိုလ်ဖြစ်အောင်လို့တရားနာသွားမယ်တရားနာသွားမယ်ကုသိုလ်ဖြစ်အောင်ဘာကုသိုလ်တော့မဲတော့အောက်ကံကုသိုလ်လို့ဒီကဝေဖန်လိုက်တော့ဘာကုသိုလ်ဖြစ်သွားကြကုသလကမ္မပဋ္ဌာတရားကိုဗျာကုသိုလ်ကံရင်ရရုံမရှိတာတကယ်ဘာဝနာရကုသိုလ်ဟုတ်ပါရဲ့ဟုတ်ပါဘူးဥက္ကမဟုတ်ကြလားဟုတ်ပါဘူး မဟုတ်တော့ဘူးဘုန်းကြီးတွေကဓမ္မတွေကစဉ်းစားမှာဩငါတို့ဒီကားလို့ဆိုလို့ရှိရင်ဒီကံမျိုးတွေကတော့ဒီကံမျိုးတွေကြောင့်အခုလူဖြစ်လာပြီလူဖြစ်လာတော့အခုလူဒုက္ခတွေခင်ဗျားတို့ဘာကြံသေးလဲကြံသေးလားကြံပါဘူးဒီလိုငါတို့သေယုံရှိရတယ်ခင်ဗျာပြောမှရှိတယ်ရင်းမိဘူးလားအဲဒါဖြင့်တရားဓမ္မတို့ဒိဋ္ဌိခွာဖို့လာတယ်ခင်ဗျဒိဋ္ဌိကိုမခွာရလို့ခွာခြင်းလာတာခင်ဗျဒီကြတော့ဥပါဒနာကုသစတယ် ဒိဋ္ဌိခွာခြင်းလို့လာတယ်ဗျမချက်တန်းကုသိုလ်လို့ရင်ဒိဋ္ဌိခွာမရတော့မယ်ရရမလို့ဒိဋ္ဌိခွာရင်ဘာဖြစ်တော့မလဲအဲဒိဋ္ဌိခွာရင်မရတော့မယ်ဆိုတော့အော်မညာဖွညာလို့ခြင်းလို့ဆိုတော့မှဒုက္ခသိဉဏ်လို့ဖြစ်တယ်ကုသိုလ်ရခြင်းကုသိုလ်ရဖို့တရားနာရကနောက်ဒုက္ခအချက်တန်းနတ်ပြည်ဘုံကနတ်ပြည်ဆိုတဲ့ဒုက္ခကြီးကြံရအောင်အဲ့ဒါအဲ့ဒီအထက်တန်းအောက်တန်းကိုဘုန်းကြီးကဒီဃာရမတွေပြေးဖို့ဒီမြို့ကိုကြွလာတာပေါ့ ဘောကြပါဗျာဒါတော့ဖြင့်ခင်ဗျားတို့မနေ့မိုးရင်ဘယ်ကစတော့အော်ဝိညာဉ်ကစတော့ဝိညာဉ်ပြီးတော့ပါလာနာယုပြီးတော့သာနာနာပြီးဟာတာပြီးတော့ဝေနာပြီးတော့နာပြီးတော့ဥပါဒံပြီးတော့တခါကံရောက်ကွာဒါမျိုးလုံးဘောက်ကဆိုပါတေဇာနာကကလေးတွေကအော်လန်ကြားလိုက်ဆိုတော့နောက်ဘက်ကစတယ်စဒီရောက်တယ်သဘောကျလား ကိုယ်ကြီးကညော်တယ်ကြော်လိုက်တဲ့အခါကျတော့နှကောင်းဝင်နေငါစတယ်ဒီရောက်မှအဆုံးဘယ်နည်းမှတရားကိုဘုရားဘုရားနဲ့ရှိတာပဲဘုရားဘုရားကိုဘုရားဘုရားနဲ့ရှိတယ်ဘုရားဘုရားနဲ့ရှိအဲ့ဒါခင်ဗျားတို့သံဃာမှာဘုရားဘုရားရှိတယ်ဘုရားဘုရားရှိတယ်ဆိုတော့အသာထပါအမှန်တန်ကြီးတဲ့စကားဖြစ်နေပါတယ်ကိုယ်တန်ခါအခုဖြစ်နေတာသူ့ကိုအရေးကြီးပါတယ်သဘောကျကိုယ်တန်ခါကြီးကငါဟာအခုဘယ်ငင်းကစလိုက်ဟုတ်ပဲရောက်သွားပြီအဲ့ဒီကြမှာကိုယ်เจ้าကိုသိတယ် နမိုင်ကိုเจ้าကိုသိတဲ့ထဲပါသေးကြက်ကြက်စဉ်းစားပါကြက်ကြက်စဉ်းစားပါဓမ္မကြီးတွေကြက်ကြက်စဉ်းစားကြပါတဲ့သာသနာ့ရင်းချုပ်လို့ဒါအမှန်ကန်သိရတာနော်လေရင်နဲ့အောင်းမေ့မနေနဲ့လေရင်နဲ့အောင်းမေ့မနေနဲ့ဒကာဓမ္မတို့အဲ့ဒါဒီထဲမှာဒိဋ္ဌိကိုခွာခိုင်းနေတာကအဲဒီလေးတော့ဆင်လိုက်တာဆိုဘယ်ဝိညာဉ်ကစားဆရာဝိညာဉ်ဒါကဝိညာဉ်ပေါ်ရပါလိမ့် မြန်မာတွေတော့သာစိတ်ကစားတဘောကြမြန်မာတွေတော့သာစိတ်ကစားပြီးသာစိတ်တွေပြီးတော့ဇောဝိညာဉ်ပြီးတော့ဘာလာဘာလုံးဆိုနာရုပ်လာအောင်သာလနာဖသဝေဒနာသနာဥပါဒံကံကံဆိုတော့ဘာတော့ဟေယူခဲ့ဟေဆိုတော့ဝိကမှန်ပါပါကကာယကံကျတော့ငါကောငါကောပြီးစားမယ်ဆိုတော့ကာယကံဘောကြဒီကြီးမရကြဘူးလားအင်းတရားဓမ္မတွေဒီနေ့အကုသိုလ်ကံပေါင်းအပေကောင်းမှကံပေါင်းဟာ ဒွါရ6ပေါက်စတာဝิญဉာဏ်ကလည်းဝิญဉာဏ်6ခုကနေစလိုက်တာဒီကံ6ခုဒီနေ့ကိုဘယ်နှပတ်လဲတော့လို့မေးလို့ရှိရင်ဖြေနိုင်ရပါမဖြေပါဘူးမဖြေနိုင်သေးဘူးကမပြန်ရတော့ဘူးမပြန်ရတော့စိတ်ပဲသဘောကျဘာဖြစ်လို့လဲဝကမပြန်ရတော့သတော်လို့ဆရာခွင်းကြီးကမေးရပါလိမ့်မယ်ခင်ဗျားတို့ဟာကအကုန်သားတွေကအဲဒါလဲငါမြင်တယ်ဒီဟာကငါဆွဲတာ ဟုတ်ဘူးလားဒီငါရောကငါပဲဟုတ်လားဒီငင်ကာရဏငါပဲဟုတ်တာလည်းငါကြည့်တာပဲခံစားကျင်တာလည်းငါငါစားကျင်တာပဲဟုတ်လားငါနဲ့သက်တာပဲငါဆဲလန်းတာပဲငါငါသွားလုပ်မယ်မလာဘူးလားလာပါပါဒါတွေဘာတွေရှင်ညာငါပြီပဲအကုန်လုံးဒိဋ္ဌိပါဒီဒိဋ္ဌိတွေကိုခွန်ကြီးကအခုတော့တရားကိုခေါ်ပြောလိုက်တော့တရားစစ်စစ်ခေါ်ပြောလိုက်တော့ဩမြင်တာလည်းငါမဟုတ်ပါလားမြင်တာ နိုင်ငလုံးလို့လာလားဟုတ်လားနိုင်ရုံငါမဟုတ်ပါလားသာသာနဲ့ငါမဟုတ်ပါလားဟုတ်တာရောဝေဒနာအင်းတဏှာဥပါဒံရောငါမဟုတ်ဘူးဥပါဒံဥပါဒံပေါ့ကံရောကံနဲ့ငါဟုတ်ကြလားမဟုတ်ပါဘူးလို့ဒီလိုပြီးပြီးကြတာထားရမှာဩဒါတွေကငါဟုတ်တဲ့အနတ္တတွေကြီးပါလားငါမဟုတ်လို့ရှိရင်ဖြင်းတာအနတ္တတွေကြီးပဲသူတစ်ပါးဆိုတော့အနတ္တဘောတွေ မဆိုနိုင်ဘူးအဲ့ဒီလိုတစ်ခုတစ်ခုဆက်လာတဲ့အခါမှာဩဒါဖြင့်နှလုံးဘုတ်ကနေပြီးဆုပ်ရမှာနာဘုတ်ကနေဆုပ်နှာခေါင်းဘုတ်ကဖြုတ်ဆရာဘုတ်ကနေဆုပ်ဆုပ်ရမှာနော်မဆိုးလို့ရှိရင်ခင်ဗျားတို့ဒီမိုးလင်းကလေးကဝိညာဉ်ကစကံဆုံးမတော်ကြဘူးအင်းနှလုံးဘုတ်ကစ အဲနားဝိညာဉ်ကစားအဲလျှာဝိညာဉ်နှာခေါင်းဝိညာဉ်ကစားအဲလျှာဝိညာဉ်ကစားအဲကိုယ်ဝိညာဉ်ကစားအဲမနောဝိညာဉ်ကစားဒါဖြင့်ဘိဓိတရားဓမ္မတွေမှာဒီနေ့ကိုဒီကံမောင်းဘလောက်ဖြစ်တယ်ရင်းနေရဘုကမောချက်ချက်ပြီးဘာအောင်မနေတော့ချက်ပြီးဓမ္မတို့ မဆက်ဘူးဘာပစ္စည်းသုံးများပြောချင်ကြလေဒီတော့နေရာဓမ္မတွေဘာပစ္စည်းသုံးလို့မေ့ကျင်သေးလဲကျုပ်ဘာပစ္စည်းလို့သုံးလို့များပြောမေ့ကျင်သေးလဲမမေ့နဲ့တော့မေ့လို့ပြောမေ့လို့ဒုက္ခတယ်ဘယ်လိုဆရာဘုန်းကြီးကဆုံးမလဲမိုးလေဒုံးကြလေပဲဒုံးတာမိုးလေမသိလေဆက်ကြလေဘာဖြစ်စီကြတော့မိုးလေလေဒါတွေမသိကြောင်းသင်ကြလေ ဟုတ်ဘူးလားဒါရမတိကြောင့်သင်ရှားလိုက်လို့ရှိမလားဘူးလားအဲ့ဒီအကြောင်းခင်ဗျားတို့ခင်ဗျားတို့နိဗ္ဗာန်မရတာလေဒါတွေကိုငါရှင်းနေကြမရဘူးဘာကြောင့်ဘုဒ္ဓခါမှာဖြစ်နေတဲ့အခုပရိစ္ဆာသမုပ္ပါကုရိဘုရားပရိစ္ဆာသမုပ္ပါဒီပေါ့ဗျာအကုန်ငါရှင်းနေတဲ့တွေ့ဒကာဓမ္မတွေငါဆိုတဲ့ဒိဋ္ဌိကြီးနိဗ္ဗာန်မဲ့ဖို့တားနေတာဟုတ် ဘုရားရှိဘုန်းတော်ပါလို့တဲစုမကပွန့်ပါရဲ့သားနဲ့တို့ကကံမကောင်းအကြောင်းမသိလို့ဉာဏ်ရိုက်ခဲ့ရတာလားဒိဋ္ဌိမဆုံးနိုင်လို့ဉာဏ်ရိုက်ခဲ့ရတာလားဒီမှာပေါ်သွားပေါ်လို့လားပေါ်ပါဘူးအာရုံတော်ကဓမ္မတွေပေါ်ရလားတက်ချက်စဉ်းစားပါနော်တက်ချက်စဉ်းစားပါဒီမဲ့ဆိုတက်ချက်စဉ်းစားဘာဖြစ်လို့ဉာဏ်ရိုက်တယ်ဆိုတော့သိတယ်သိပါဘူးဒီကဉာဏ်မကဝိညာဉ်ပေါ်တာငါပဲလို့ ဘယ်ကြအပြောငါလားအထင်ငါလားအထင်ငါပါဗျာအထင်ငါဖြစ်နေတဲ့ကသွားရောကိုဥဝါရဘာလို့သွားပါဒီတိုင်းဒီရင်စိတ်ကစဉ်းစားနာထောင်ပါစိတ်ကစဉ်းစားနာထောင်ပါရဟမတို့မိုးလင်းကလေးကဘာလုံးရလုံးနေကြကြုံဟာတတိတော့ဒိဋ္ဌိလုံးလုံးနေတယ်ခင်ဗျာသိ냐မိုးလင်းတော့ဘာဘာများလုံးလုံးကြဒိဋ္ဌိလုံး ဒိဋ္ဌိလို့ကဘယ်သွားမလို့ဘူးဒါပဲရှိတယ်သဘောကျဒိဋ္ဌိလို့ကဘယ်သွားမလို့သိကြဒါဖြင့်ဘုန်းကြီးတွေကဓမ္မတွေမှာဘုရားခင်ကရမေကြီးကသူကိုယ်တိုင်ဟောလူတသိန်းလူပြေကသေသွားတယ်တယောက်လူပြေပြန်မရောက်ဘူးနတ်တသိန်းသေသွားတယ်ကွာတယောက်မရောက်ဘူးမရောက်နိုင်ဘူးတဲ့ ဘုရားဓမ္မတို့ဘုရားကြောင့်မရောက်နိုင်ကြဘူးလောကသက်ရှင်သေးလားသက်ရှင်ပါဘူးဟင်မလုံးနဲ့သနာဥပါဒံကံသနာဥပါဒံကံရစရတာပေါ့ဗျာသိရင်းမနေဘူးလားသိပါဘူးဒါကဒိဋ္ဌိကိုအကုန်အသေးသေးပါမတော့ဘူးပါပါပါတော့ဒိဋ္ဌိဆိုတာဘာတုံးဆိုတော့ဟိုမဉ္ဇဏ်ဘုံဉဏ်ဓာတ်လေအပယ်ခွင့်ပြုတာမဉ္ဇဏ်ဘုံဉဏ်တော့အပယ်တော့ဒါဓမ္မတို့ဒီတရားကိုမှိတ်ပြီးတော့ ခင်ဗျားတို့တန်မြင်ညနဲ့မပြီးဘူးဆိုတာဖြင့်လေးလေးစားစားနဲ့ပြောနေတဲ့တွေ့ဥဒ္ဒယင်တို့ပေါ့ပေါ့မလုပ်ပါဘူးပေါ့ပေါ့မလုပ်နဲ့ရင်းမရခင်ဗျားတို့ကတန်မြင်ညပဲပြီးဝိညာဉ်ကခင်ဗျားတို့ကဘုံမူသိကိုယ်ကိုနားလဲတယ်လူကကြောက်ဟဲဆိုလို့ရှိရင်အော်တကယ်သိလို့တကယ်ကြောက်ခိုင်းတယ်သဘောကျလားသံဃာနားတယ်ကလေးကမိကိုရွှေစင်းလို့မကြောက်ရင်ရတယ်အမှန်ကြီးကလည်းကြောက်အောင် ဘယ်လိုကြရတယ်မကရင်တော့မတော်ဘူးနော်ဒါပဲခင်ဗျားတို့ကတော့မသိမသိတာနဲ့မချက်ဖြစ်ဖြစ်မကြောက်ပြင်မဲ့လည်းခင်ဗျားတို့သွားရမယ်လမ်းရှိရသေးတယ်မကြမ်းပဲဘယ်လိုပါကိုရအဲ့ဒါကြောင့်ခင်ဗျားတို့ဒီဥစ္စာကိုတော့ရင်းနေကြတယ်ဆရာဟာငရုံးဝင်ရင်စတယ်မနာဝင်ရင်စတယ်အင်းဒါတွေကကြောက်ပြက်သွားပြီဒါအနတ္တပဲအင်းဒါတွေကလည်းလိုချင်တာတွေကလည်းလိုချင်ပြီး က်ပြက်သွားတာပဲအနတ္တပဲသဲလမ်းတာလေးရတယ်သဲလမ်းပြီးတော့ဘူးအနတ္တပဲတန်လေးကလည်းအထုတ်ပြီးတော့ပြီးတော့အနတ္တဒိဋ္ဌာလေးကပျောက်ပြက်သွားပြီပျောက်ပြက်သွားပြီအနတ္တမမီရင်ဒီပါပျောက်ပြက်သွားပြီပျောက်ပြက်သွားပြီဆိုတာလေးကိုဖြစ်နှလုံးသွင်းကြပါတဲ့ဒီလိုဆိုလို့ရှိရင်ဟောတာတဲ့ဓမ္မလေးဤပျောက်ပြက်မှုကိုဓမ္မတွေမြင်ကြလို့ရှိရင်ငါငေါ့စာပျောက် ငါကဟုတ်တယ်ငါဥစ္စာဟုတ်ပါဘူးအဲ့ဒီလိုထုတ်လိုက်စမ်းပါဆိုတော့ဒီကံလည်းတက်ပြက်တဲ့ခေတ်ကပါဘူးပါပါဘူးသိကြကြပါဒီကံလည်းကြောက်ပြက်တယ်နော်ကောင်းပြီဒါဖြင့်မနေ့ကတရားပြန်ဆက်ချက်သူဥစ္စာကံမိကံဖနောက်ကလိုက်နေတယ်ဆိုတော့ဒီမှာသေချာကြိုက်တယ်ဘယ်နဲ့လဲလိုက်ပါလိုက်ပါဘာဝင်ဘယ်နဲ့မလိုက်ပါသေချာပါလားသေချာပါလိုက်ပါနေမယ်ဆိုလို့ရှိရင်ခင်ဗျားတို့သွားပြီဟင် လိုက်နေတယ်ဆိုလို့ရှိရင်မပြည့်စည်ဘူးဆိုတဲ့အိဗေကသေချာသေးရမပြည့်စည်ဘူးဆိုတဲ့အိဗေသေချာသေးရလို့ရှိရင်ဘုန်းကြီးတွေကဓမ္မတွေသက္ကရာဒိဋ္ဌိကဖြစ်နေပြီမဖြစ်သေးဘူးလားဒါဖြင့်ဓမ္မတွေနောက်ကကံလိုက်နေသလားလို့မေးလို့ရှိရင်အိုးလူတုံးကချုပ်ခဲ့ပါပြီရှင်ဘယ်လိုမှတ်ကြမလဲလုပ်ပြီးပြီးရင်ချုပ်တာပဲတံပြုလို့ပြီးပြီးပြုလို့ပြီးရင်ချုပ်တာပဲလိုက်သေးလားမလိုက်ဘူးတဲ့ကံကိုယ်ရင်ဘယ်တော့မှမလိုက်ဘူးလို့ဆုံးရချပါ ဒုက္ခမောင်ကောင်းကောင်းရှင်းနေပါရှင်းနေပါဒါမှလည်းရှင်မြင်တယ်ကံဆုံးတယ်တပည့်ကြကြားတယ်ဆိုရင်မဆုံးမနဲ့နောက်တစ်ခါဝိညာဉ်ကပြန်စားလို့ဖြစ်ပါမလားဒီလိုသူရှုပ်လို့ပေါ့သူသိနေခံနေလို့ရှင်ပြန်စားနေမှာအဲ့ဒါကြောင့်ဒါမနေ့ကလည်းသူးကျင်ပြီးပြောတဲ့တရားလို့မှတ်လိုက်ရှင်းမလားမနေ့ကနဲ့သူသေးရလားဘာဖြစ်လဲတော့ဆိုတော့ကံမြောက်နောက်တစ်ခါဒီကနာဘောက်ကစပြန်ခင်ဗျားတို့ကအင်းဒီကံမြောက်ပြီးပြန် ဒီကောင်ကလည်းဆုံးသူချုပ်သွားတဲ့ခါကျတပတ်ဘက်ကပြန်မစားဘူးအမနာဘက်ကစပြန်တော့ဒီကစားပြီးဒီကံမြောက်မှာအဲမြောက်ပြီးသူရောချုပ်ပြီးတပတ်ဘက်ကစားအဲ့ဒီစတာမြန်ဖြင့်သူချုပ်လို့ဆိုတာမသေးကြဘူးလားဒါဖြင့်ဒကာဓမ္မတို့ကံနောက်ကလိုက်နေသလားလို့မေးမင်းသိမလိုက်ပါဘူးတတ်ပြီးတော့လိုက်ကံနောက်ဖြင့်တတ်ပြီးတော့ကောင်းပြီဒါဖြင့်ဒါလေးမှတ်ထားလိုက်တော့ဥက္ကမအတော်လေးရှင်းပါ လို့တော့အခုပြထားတာရှစ်ခုဆိုတာသိကြရှစ်ခုကသိပြီနော်ရှစ်ခုကသိပါလေတဲ့ဩဒီရှစ်ခုကဘ누구ဘာရှစ်ခုပါလဲမလို့ဆိုလို့ရှိရင်ဖြင့်ယောက်ျားဆိုတာလေဒီရှစ်ခုကိုဆိုင်ဆွဲတာမိန်းမဆိုတာလေဒီရှစ်ခုကိုဆိုင်ဆွဲတာတိရစ္ဆာန်ဆိုတာရောဒီရှစ်ခုဆိုင်ဆွဲတာပဲဓမ္မတို့ရှိကုန်မရှိတော့ကြ ဒုက္ခဖြစ်တာဒါတော့မဟုတ်လားဘုရင်ပါရှိသေးတယ်အဲ့ဒီလိုသိထားတော့မှဩပုဂ္ဂိုလ်သတ္တဝါအစကမပါပါလားရှင်းကြလားပုဂ္ဂိုလ်သတ္တဝါအစကမပါဘူးလို့ဘုန်းကြီးတရားတော်နည်းနည်းဆုံးမြင်စိဟောနာယုဟုတ်လားသက္ကာနာဟောဖတ်တာဟောကောင်းတာခံကြတဲ့ဝေဒနာဟောမြစ်တဲ့တဲ့ကနာဟုတ်လားဟောဆောလာနဲ့ဥပါဒဟောအားထုတ်တဲ့ကံဒီကမောင်ဒါပဲဒါကြလဲကံတနေ့လုံးလဲနေတာ ဒီနေ့ဘယ်နှပတ်တော့မနေတော့ဘူးနော်အင်းကျောင်းလေးဆောက်တာကတော့အသက်50တရားရှိမှတခါတော့ဒီကနေ့ကဘယ်နေကြလဲဒီကနေ့ရသေးလားမရတော့ဘူးဘယ်လေးတွေတော့တခါတည်းကျောင်းလေးညှက်လို့ဘယ်လေးတန်းကြတော့သင်္ကောတောင်းပုံမှဟုတ်လားလှုပ်ဖြစ်ကြတယ်တရားမှုတကံတွေကငရမောကလည်းဝတ်ကျန်းဟမ် နောက်လောက်ကရောအဲတခါတည်းကကလေးနေနေစုပြန်ဖြစ်နေတဲ့အခါပါသေးအဲ့ဒါကျန်သွားပြီမသွားသေးဘူးလားအဲတည်းကမေဆောင်သေးနေတာနဲ့ကြည့်လိုက်မယ်ဆိုရင်လည်းကြမေဆောင်သေးတယ်ဆိုတော့မြင်စိတ်ကနေထိုးဒီအကုသိုလ်ကံကြီးကဒီပြောင်းမသွားဘူးလားမေဆောင်သေးနေတာဟုတ်လားတခါတည်းမင်းရင်ငေါ့နေတယ်ကာယကံမရှိဘူးလားအဲကာယဝင်ငါစားပြီးချင်းကာယကံမြောက်သွားပြန်မရှိဘူးလားအဲတယောက်ပြောမတယောက်လဲတော့နေတဲ့ခါအောင်မရှိဘူး နေလဲတော့နေလို့ရှိရင်ကာယကံအစပဲဒီကားကိုငါအစပြီးကာယကံခုနာသဘောကျနှုတ်ကောင်းလဲဆိုနေကောကာယကံအစပြီးကာယကာယကိုငါအစပြီးကာယကံခုနာသဘောကျလားအဲယောက်သားတွေဒီကားတွေမျက်မှောင်လေးကျိုးနေတဲ့အခါအလိုမကျတဲ့အခါမရှိဘူးလားအလိုမကျတဲ့အခါကျတော့ရှင်ဖြင့်ဝိနည်းကလည်းအလိုမကျလို့ရှင်မနှောကငါအစပြီးမနှောကံသွားလိုက်မဆုံးဘူးအဲတော့ဓမ္မတွေတက်လမ်းမြင်နေရ အဲ့ဒါကဲမလို့လာတာပဲငါကဲမလို့လာတာပဲခင်ဗျားတို့ကတော့ဖြင့်ပါပစ္စည်းကတော့မေးတယ်မေးပါပဲကလေးလိုပဲခင်ဗျားတို့ကတော့အနာပေါက်နေမပေါက်မှမသိဘူးအဖို့ကမသိဘူးရင်းပြီလားကလေးကအနာပေါက်ကပေါက်မှသိရလားသိပါဘူးအဖို့ကပြက်ကလားအဲခင်ဗျားတို့ကတော့ဒီအနာတွေကတော့ပေါက်နေတာဒီကံတွေကမနေဘူးအဖို့ကမပြက်ဘူးပြက်ပါပါပြက်သေးရလားဟိုရောင်းလိုက်ဝယ်လိုက်ကြောလိုက်ထိုးလိုက်ဒီတိုင်းမနေကြတယ်တဲ့ အနံလေးကိုငါတော့ပေါက်နေပြီ။ပါပြစ်လို့အနာပေါက်တဲ့ဥစ္စာပဲလူမနေရနေပါလားဆိုတော့ပေါ့မှန်းကိုမသိလို့ဘယ်နဲ့ဆိုကြ။ဘယ်နဲ့ကြောင့်ပေါ့မှန်းမသိဒုံးလို့မဲတဲ့အခါကျလို့ရှင်းရှင်းတဲ့ဒကာဓမ္မတို့တဲ့အလုံးစုံကုန်ငါသင်ပြီးကြလာနေတာမသိတဲ့ဝိဇ္ဇာကဖုံးဖုံးထားတော့အလုံးစုံကုန်ဒိဋ္ဌိကအုပ်ချုပ်ပြီးကြလာငါလုပ်ပြီးကြလာနေလိုက်တော့ဒကာဓမ္မတို့ဘယ်မှာသာရင်ပေါ်ခွင့်ပေါ်ခွင့်ကိုမရဘူး ရသေးရဲ့မရပါဘူးအမှန်ကြောက်ကြမကောင်းနဲ့ဟုတ်ပါဘူးအဲ့ဒါဒီဓမ္မတွေဩမျိုးလုံးဘုကစတယ်ကံစုဒီနေ့ကစမှတ်သမှာနာဘုကစတယ်နှာခေါင်းဘုကစတယ်ဒါဖြင့်တပည့်တို့ဗျာဘုရားတွေသင်္ဃာဝါလဲစုံကပွန့်သွားတဲ့ဘုရားတွေသင်နေကြောင့်တပည့်တို့မပါပါလိမ့်မလို့သူတို့အိုးကိုကိုကိုဆက်လက်ကိုကြည့်ကြဦးဘာကြလဲဘာဆရာဘုညာမိတ်ရှိတယ် ကိုယ်စိတ်ကမျက်လုံးကစားတယ်မိုးလင်းကံထုတ်အကုသိုလ်ကနှာခေါင်းကစားတယ်ကံဆုံးကြီးသွားနေတာတနေ့ဒီကံကောင်းကဘယ်လောက်များကျိုးတော်မိသလဲလို့မေးမနှဖြစ်ကြဒါဖြင့်ဒီကနေ့ကဒကာဓမ္မတွေဆရာကောင်းကလည်းမတွေ့ဘူးဆရာသာကလည်းမကြုံဘူးဆိုရင်ကြားပြီးမှဘာကုန်ပေါ့ပါသေးတယ်ပါပါသေချာစံကပါသေချာစံမှာသူများတို့ကိစ္စကိုဟောပေးနေတာပါခွန်ကြီးက ဘုန်းကြီးကိစ္စမပါပါဘူးခင်ဗျားရဲ့ကိစ္စကိုဟောပေးမယ်ဒါအခုခင်းတော်တာသဘောကျမျက်လုံးမဟုတ်ဖွင့်ရအခါမြောက်သဘောကျနားလည်းမဟုတ်ထောင်ထောင်ရနေပြီဒီအကုသကံကံနဲ့မြောက်သွားပြီသဘောကျတရားလည်းမဟုတ်သမင်းလည်းမဟုတ်စားလိုက်တယ်စားလိုက်စားပြီနဲ့ပြန်နေတဲ့ပါတော့ကံရောက်သွားပြီတဲ့စားတဲ့ရုပ်ရဝိညာဉ်တွေဝိညာဉ်နဲ့ကာရဏဖတ်တာဝင်နဲ့သာဝရကံအဲ့လိုမျိုးနားတယ်ဒီရောက်သွားတာမြောက်ပါဘူးလား တိုင်းဓမ္မလေအမိတို့ဖားတယ်သူမင်းရတယ်လို့နေကြတာသဘောကျဖြစ်စဉ်ဆိုးလားဒါလောက်များတပည့်တော်များလိမ့်မယ်လို့ကိုမထင်ဘူးလို့ခင်ဗျားတို့ပြောကြမှာတို့တော့ဝိညာဉ်ကစတာရှိလိုက်တယ်ဒီရောက်မရောက်ခဲနဲ့ပြီးပါခဏိမှာတဲ့အများဆုံးဖြစ်ရဆရာကောင်းသမားကောင်းနဲ့မတွေ့အများဖြစ်ရမယ်ပြမလားပြမလားကဲဥက္ကမောတက်လမ်းမြင်သေးမမြင်ပါဘူးဒကာဓမ္မတို့ဘယ်နဲ့ဆိုကြ တက်လမ်းမမြင်ဘူးကြာရကအောက်အောက်ဒီအောက်သွားရုံမရှိဒီလိုဖြစ်ရင်ဒါရင်ဒါဖြင့်ဒကာရမတို့အလွန်ရေးကြည့်နေတဲ့အိဗယ်ကိုရှင်းပါရှင်းပါအလွန်ရေးကြည့်နေတဲ့အိဗယ်ရှင်းပြီနော်အဲ့ဒါကိုဒီထက်မှသောသောစီစီဘုန်းကြီးကသတိပေးလိုက်ပါတယ်မြင်တယ်ဆိုလို့ရှိရင်ဩမျက်လုံးစိတ်ကမြင်တာပဲလို့လိုက်ရပြီဆုံးကြားတယ်ဆိုရင်နှာစိတ်ကကြားတာပဲလို့ ဆိုတော့နာရီကကြားတယ်လို့ခင်ဗျားတို့ကနောက်ကသိပြရမယ်နော်နောက်ကဘာလို့ပြရသိပြရဟုတ်ပြီဝိညာဏကနေသိပြီးပြတယ်ဒီကရမတွေဘယ်ကနေသိပြရဝိညာဏကနေသိပြီးပြကြမှာလေဆိုတော့ဆရာဘုန်းကြီးကအဲ့ဒီပြောလိုက်နော်ဝိညာဏကနေဘာလို့ပြရသိပြီးပြရသိပြီးပြတော့သိပြီဆိုတော့ဒီကရမတို့သိနိုင်လို့သိတယ်လို့ပြော ဒီကဒါကပြက်သွားတာပဲမြင်တဲ့စိတ်ကလေးလည်းမြင်ပြီးပြက်သွားတာပဲဒီကနေလိုက်လိုက်တော့ဒကာဓမ္မတို့ဒါလေးကအနတ္တဆိုဆိုခုနငါဟုတ်လို့ပြက်တာဒါကအနတ္တသိတဲ့သဘောလေးဖြတ်မသွားဘူးဒါကအနတ္တညာဖြတ်မသွားဘူးတောင်းရင်ဒီကအနတ္တဒီကအနတ္တညာသဘောကျမြင်တာကမြင်တာကဖြစ်ပြီးပြက်သွားတော့ဒီကနေနောက်ကဆရာဘုန်းကြီးကလိုက်ပါလိုက်ပါလို့ပြောတော့ ဒီပြင်ဒီကြားလိုက်တော့မရဘူးဒါတွေကဘာသာတာတွေဖြစ်နေတယ်ပြိဿမှုမှမဟုတ်တာတန့်ပြရတယ်သဘောကျဘာသာတာဆိုတာကဒါတွေကတပေါင်းနဲ့ဖြစ်တာလို့ပြောတာဒါတွေကတပေါင်းနဲ့ဖြစ်ပြိဿမှုကမဟုတ်ဘုရားတန့်ပြအဘိဓမ္မာရေနာစစ်စစ်နဲ့ပြောမယ်ဆိုဒီတမ်းမရှိဘူးပဋ္ဌာန်းနဲ့ပြောမယ်ဆိုဒီတမ်းမရှိဘူးသဘောကျကောင်းပြီတဲ့ကလည်းခင်ဗျားတို့ရထားတဲ့ပုဒ်တန်ကြီးနဲ့ပဲဘုန်းကြီးကဟောပေးနေတယ်ပုဒ်တန်မှာခင်ဗျားတို့နားလည်မှာဖြစ်နေတော့ဒကာဓမ္မတို့ မြင်တယ်ဆိုရင်လည်းချင်းပြန်ဝေဒနာနောက်ကနေပြီးဒီမြင်တာတွေကတခါတော့မြင်ပြီးပြတ်တာပဲမကောင်းမကောင်းတဲ့သဘောလေးပဲဆိုတာခင်ဗျားတို့နောက်ကလိုက်ကြည့်ပါသဘောကျမလိုက်ရင်ပါဆိုမလိုက်ရင်တဏှာဥပါဒံကံရောက်ပြီမလိုက်ရင်ဒီစကံရောက်ကောင်းမနော်ရောက်ပြီဘူးလားအဲ့ဒီကံရောက်သွားလို့ရှိရင်တော့တော်တော်လေးခင်ဗျားကံရောက်သွားတယ်ဆိုတော့လူတစ်ယောက်ကိုကံနဲ့ခုတ်သလိုက် ကံရမကောင်းဘူးမှန်ပါပါအဲရုံကနေပြီးဒီကလာသင်္ချာပြန်ဖမ်းသွားတယ်တော်တော်ငွေထိုးတော်တော်တရားသူကြီးရဲ့ရှင်းနေရပတ်စံပဲလို့လွတ်ဖရတော့ခင်းသွားခင်းပါဟုတ်လို့သင်္ချာကံရောက်သွားတယ်မစုံနိုင်ဘူးလားအဲကံရောက်သွားရင်မလွယ်ဘူးရှင်းမလားကံရောက်သွားရင်မလွယ်တော့ဘူးဆိုတော့ဟောတာဆိုရင်တရားဓမ္မတို့ဒီဘက်ကတွေတရားတွေကဒီလိုကြီးဒီလိုကြီးဒီတစ်ခုပြည့်တယ်ဆိုရင်တရားတွေကရောပြည့်တယ်တပတ်ကြ တမ်းပြထားလို့ကငါဖြစ်နေပါသူ့လိုက်ရင်ငါပြစ်ပါရှင်းပြီလားကောင်းပြီတဲ့ဒါဖြင့်ဒါဖြင့်တပည့်တို့ကလည်းဆရာဥပဒနာဉာဏ်ကညှိသေးတယ်ဆရာဟုတ်လားဥပဒနာဉာဏ်ညှိသေးရင်တရားဓမ္မတွေဒီဘက်မှာခင်ဗျားတို့မမိလို့ရှင်းဖြင့်ဒီလောက်ကတော့မိကိုကောင်းထမရဲ့ဆိုပြီးတရားကမိအောင်လုပ်ရတယ်တပည့်ကြနောက်ကနေလိုက်ရင်မိဘူးလားမိဟုတ်လို့မိတဲ့တော့ငဲတဲ့ခါကျ တဏှာနဲ့ဥပါဒါဆိုတာဒီကနေ့ဒီသုံးခုကဖြစ်ဖြစ်ဖြစ်အနတ္တဖြစ်မလားဖြစ်ပါဘူး။ဒါရောက်နာမှမဖြစ်ဘူး။ဖြစ်ပါဘူး။ဒီလိုဆိုတော့လေတန်နေကိုတန်ရလို့မဟုတ်တော့သူဒီအနတ္တတွေပဲလို့နောက်ကညာလဲဥနိုင်ဉာဏ်တော့လေဘုက္ကမောင်တို့ဥပအောင်တို့သတိစရာမရဏဒီဘက်ဆက်နိုင်သေးတယ်။သမောဘာပိစေဇာတိဇာတိပိစေရာမရဏလာနိုင်သေးရဲ့။မလာနိုင်ဘူးလို့ရှိရင်ဘုရားမှာလာမဲ့အပယ်လေးပါးကြီးသာတိ။ ဟုတ်လားအပေလေးကဇာတိတွေမဆက်နိုင်ဘူးဒါလည်းသီပဋ္ဌာန်သွားကြည့်လို့ရှိရင်အာရုံပြုပါတယ်တဲ့ဝိပဿနာစေတနာလောကိသရပင်စေတနာလောကိနဲ့စေတနာတွေတန်နေပြီးတော့ဝိပဿနာရှုပါဆိုတာပါလေဟုတ်ပါဘူးတပည့်ရရှုနိုင်ပါတယ်လို့ဘုရားဓမ္မနုပါဒနာမှာသေချာဟောတဲ့အတွက်အင်းဓမ္မဓမ္မတွေဒါတွေကိုရှုလိုက်တဲ့အခါကျလို့ရှိရင်ဖြင့်တဲ့အကုန်လက်တာတွေဖြစ်ဘူးလားဖြစ်ပါဘူးဖြစ်တော့ပဲဒါတွေကနတ္တာဒါဝနတ္တဉာဏ်ဖြစ်တာ ဒီမတညာကဖြစ်တာတုံးဆိုတော့မညံပဲဝိပဿနာမညံပဲဝိပဿနာမညံပဲဆိုတော့ဘာဖြစ်ရှိတုံးဆရာအိုးရှိတယ်ဒီပြိဿကလည်းကြီးကတဏှာဥပါဒံကာဟာဝိပဿနာစေတနာလောကိသရပင်စေတနာလောကိနဲ့စေတနာတွေတမှုတွေပဲဝိပဿနာရှိပါဆိုတော့ပါလေတပည့်ကြရှိနိုင်ပါတယ်လို့ဘုရားဓမ္မနုပဒနာမှာသေချာဟောတဲ့အတွက်အင်းတရားဓမ္မတွေဒါတွေကိုရှိလိုက်တဲ့အခါကျလို့ရှင်းဖြင့်တဲ့ အကုန်နတ္တရင်ဖြစ်ဘူးလားဖြစ်ပါဘူးဖြစ်တော့ဟောဒါရိယာနတ္တဒါကနတ္တညာဖြစ်သွားဒီနတ္တညာဘာဖြစ်သွားတယ်ဆိုတော့မညံပဲဝိပဿနာမညံပဲဝိပဿနာမညံပဲဆိုတော့ဘာသိသိရှိတုံးဖြတ်ဟုတ်ရှိတယ်ဒီပရိစ္ဆာသမုပ္ပါကြီးဟာတဏှာဥပါဒဟာဟာဒီလိုရှိလိုက်တဲ့တွေ့ဒီဘက်ကဇာတိဆိုတာမရဏအနာဂတ်ဘဝလာသေးရဲ့ဟုတ်ပါဘူးအနာဂတ်ဘဝမလာဘူးနော်အနာဂတ်ဘဝမလာတော့ခင်ဗျားတို့ ဘာကြောက်ဆရာရှိတော့နာရဘဝလာမှာကဒုက္ခသစ္စာတွေလာမဟုတ်လားတတ်ပါဘူးဓာတိဒုက္ခသရာဒုက္ခဇာတိဒုက္ခမရဏဒုက္ခတွေမလာဘူးလားအဲလာခဲ့လို့ရှိရင်အဲ့ဒီဒုက္ခတွေကိုဒီကဖြတ်ပြေးတယ်တော့ဆိုတော့ဟောဒီမဉ္ဇဏ်ကဖြတ်ပြေးအနတ္တသိတဲ့မဉ္ဇဏ်ကဘာလုပ်ပြေးတယ်တတ်ပါဘူးအဲ့တော့ဘုရားပွင့်လို့ဒီနေရာဖြတ်ကောင်းတယ်ဆိုတော့သိဘုရားပွင့်ရင်သိပါဘူးအဲ့တော့ခင်ဗျားတို့အမတ္တမဘုန်းကြီးဒီခင်ဗျားတို့ပေါ်မှာစေနာသုံးဏပြဋ္ဌာန်းပြီးကြလား ဩမသိသေးတာသိပါစီတော့သူတို့သိတာချင်းအနာအောက်တန်းကြနေပြီအောက်တန်းကသိကြနေရိုးရလေးလေးနဲ့ချိန်ကုန်းနေရိုးရလေးနဲ့သူ့မှာကျုပ်ပရိလေးစိတ်နေတာပဲကျုပ်ဘာမှအကုသို့မလုပ်ပါဘူးကိုပရိစိတ်ပြီးသူတွေးနေတာကသားကြောင့်တွေးလိုက်သူမီးကြောင့်တွေးလိုက်ဒီလိုမျိုးမတွေ့ဘူးလားဒီလိုမနှောလို့ငါကဒီကံဆုံးနေတာသူကပရိရဲ့ဒီချာ သဘောကျလားကံရောက်နေတာတခြားဒီတော့မနေဘူးလားအဲ့ဒီလိုဖြစ်ပြီးဒီကရံတကယ်တော့ဖြစ်ရတယ်မလားသူလိုပြီးတောင်ညံညသပြီးအိမ်ကြရတာတွေးနေတဲ့ခါကျတော့ဒီဝိညာဉ်မလိုက်ငါစပြန်မနေ့ကဆိုဘယ်ရမဆုံးတာတော့ဥပက္ခဏညာကမလိုက်လို့ဒီရရတာမလိုက်ဘူးဆိုလို့ရှိရင်ကျွန်တော်ဥပက္ခဏဝမ်းကံကြောက်သွားတယ်အလွန်သွားလို့ဒီကနေ့ကြာအုံးနဲ့ရှင်ရပါသေးတယ်မရဘူးလားအဲ့ဒါတရားဓမ္မတွေဒါတွေကအနတ္တတရားတွေ ဆိုတော့ဒါဥပဒနာရှိပြီးတဲ့တရားဒီကအတ္တငါလားအနတ္တလားစဉ်းစားကြတယ်အနတ္တပါသဘောကျဒါဖြင့်ခမည်းတော်ကန္တမှာနေတိုင်းရှင်းနေတာ၈ခုရှိပါလေသဘောကျနေတိုင်းရှင်းနေတိုင်းရှင်းတာအဲ့ဒီ၈ခုဟာယောက်ျားတွေလားမိန်းမတွေလားဆိုတော့ခမည်းတော်ရပြီးသားဝိညာဉ်နာယုသရဏဖသဝေဒနာတဏှာဥပါဒံကံနေပါမှန်ပါ ဒါတော့ရကြတဲ့မြမတွေပါသေးတာဆိုတော့မပါဘူးသိထားလို့ရှင်ဖြင့်ဒိဋ္ဌိဟာသိမှုနဲ့ပြုတ်ဟဲ့တော်ဗျာသိပြီပြတာတွေပဲလို့ဆိုလို့ရှိရင်ပွားမှုနဲ့ပြုတ်သိပြီပြတာပဲလို့သိပြန်တော့ပွားမှုနဲ့ပြုတ်အဲဒီကံကြရဝိညာဏသရဏဘောဓဝေနသနာဥပါဒံကံပဲလို့သိရင်တော့သိမှုနဲ့ပြုတ်သိမှုနဲ့ပြုတ်တာစိတ်မချရပွားမှုနဲ့ပြုတ်ရင်တော့စိတ်ချရသဘောကျအဲ့ဒါကြောင့်ရှင် ပြင်းတဲ့သုံးလေးငါးကိုလည်းနောက်ကနေပြီး6ကနေရှိပါ6ဆိုတာမဲ့ပါလေငါးကိုပါမရှိပါငါးခုပြည့်ကို6နဲ့ရှိဒီက3ခုပြည့်ကို6နဲ့ရှိမဲ့ကနောက်ပါပဲတပည့်ကြဒီလိုမှခင်ဗျားတို့အားလုံးတရားဓမ္မတွေမလုံတော့ပါဘူးဆိုလို့ရှိရင်ကိုကျိုးဖြင့်နေပေါ်လို့အောင်ပါတပည့်ကြဘယ်လိုမှကြကိုကျိုးကအကြီးကျယ်နေပြီလို့အောင်မလို့ အကျဉ်းကျဉ်းနေပြီးတော့အောင်ပြီကဒီကနေဘယ်သူမှမတားနိုင်ဘူးဒီမဲ့ခက်တာတပည့်ကြဒီကနေဘယ်လိုတားနိုင်လဲမဲ့ခက်တာနိုင်တယ်ဆိုတော့ဒကာရမတို့အထင်ရှားပေါ့အင်္ဂလိပ်မှာကခုတ်တူကြီးကလူပေါင်းဟုတ်လားတစ်ထောင်ရောမသေးဘူးလားသိပါဘူးအဲ့ဒါဘာနဲ့တားလိုက်လို့သူပြန်ကောင်းပါလဲသိကြဘူးကံရောက်လည်းမကြောက်နဲ့ဒီကံနည်းနဲ့ကာမမဟုတ်ဘူးဘာကြောက်စီရှိတော့မိဒါမိစ္ဆာတိကာမမဟုတ်ဘူးဘာကြောက်စီရှိတော့ သဘောကျအဲ့ဒါကြောင့်ဘုန်းကြီးတရားဓမ္မတွေမှာဩကံတော့မြောက်အောင်လုပ်တတ်တယ်ခင်ဗျားတို့ကံချောက်အောင်တော့မလုပ်တတ်ဘူးသဘောကျမြောက်အောင်တော့ချောက်ပြအောင်တော့အဲ့ဒါခင်ဗျားတို့ဘာကြတယ်သွားတော့သွားတတ်တယ်သိမ့်မသိမ့်တတ်ဘူးဆိုတဲ့လိုပဲရောက်သစ္စာရင်ဒီတိုင်းမကြဘူး အဲ့ဒါဘုန်းကြီးတို့ကဓမ္မတွေရေးပြီးပြောနေတယ်မှတ်သမ်းပါဒါခင်ဗျားတို့အခုဒီလူစုပေါ့ဗျာကြံတဲ့လူတွေတက်ပြမတက်နိုင်ဘူးဒီရှင်နေနားလဲဖို့ရကိုအတော်တန်ခါဆင်းရမယ်ဥက္ကမောင်ရဆင်းပါဗျာအဲဥက္ကမောင်ကမျိုးလုံးကဖွင့်ရသေးရလားကိုမဖွင့်ရဘူးဖွင့်ပါရောက်ပေါ်မရှင်ကာယရောက်ဒီကံဒီကားလဲဆင်ညာမလိုက်တော့ဘူးဆိုဥက္ကမောင်သွားပြီဟုတ်ပါဘူးသူအောင်မနေနေဟုတ်သွားမှာလဲဆိုတော့ဘုရားတော့လေရသလားမရပါဘူး ကြားလို့မရတော့ငါခါတော့နားနေတယ်ကွာပြောသေးတယ်တပတ်ကြတားလို့မရလို့ခါတော့နားတားလို့မရလို့ဝန်တော့လားကဲဘယ်လိုတားလို့ရမရဘူးဘယ်တော့တားလို့မရတာရှင်းမလားရှင်းပါဘူးဒါရင်ဒါဖြင့်ဘုရားကားလို့မရတာဘုရားကိုတားမရတာဘာကတရားနဲ့တားဟာဆိုတော့ရတယ်ဟုတ်ရှင်းမလားဘုရားတော့တားမရဘူးတရားနဲ့တော့ရှင်းမလားဩဒါဖြင့် မတရားကိုခင်ဗျားတို့ဆောင်းအောင်လုံးမနေရာကြတော့မယ်ဆိုတာဖြင့်ကောင်းကောင်းပေါ်ပါတယ်မဟုတ်သေးဘူးလားဟုတ်ပါဘူးအဲဒါဖြင့်အော်ဒါတွေကပုဂ္ဂိုလ်သတ္တဝါများဟုတ်ကြပါရဲ့လားမျိုးလုံးဖွင့်လိုက်တဲ့အခါဟုတ်ပါပါနားကြတဲ့အခါဟုတ်ပါပါမဟုတ်ဘူးတဲ့ဒါတွေဝိညာဉ်နဲ့သရဏဖတ်တာဝေဒနာကနာဥပါဒံကံနေကြီးပဲဆိုနိုင်ရဆိုနိုင်တော့အော်ပေါ်တိုင်းပေါ်တိုင်းပထမဒါတွေသိနောက်တော့အဲနည်းနည်းညံ့ဖြစ်ပါတယ်ခင်ဗျာလို့ ဒကာဓမ္မတွေအထက်တန်းကြကြလိုချင်ရလို့ရှင်ဝိညာဉ်ပေါ်ရင်ဝိညာဉ်ကိုဒီဝိညာဉ်တော့ကနေပြီးငါငါတော့ကနေ6နဲ့ရှိပါလို့ပြောထားတယ်။3တော့ကနေပြီးဒီကလည်း4ကနေပြီးတော့ရှိပါလို့ဆိုတော့ပြီးဘူးလား။ပြီးပါပြီ။ဆက်ဖို့နဲ့ကြောင့်တော့ခိုင်းရပါလိမ့်မဆိုဦးတော်ဒီကပေါင်းနဲ့ဖြစ်လို့လို့ယောဂီဆရာတွေအားလုံးဆရာသိန်းတို့မှတ်ဖို့ပဲ။ဒါကတပေါင်းနဲ့ဖြစ်တာခွဲရှင်းလို့မလို့မှန်ပါပါ။တပေါင်းရအောင်။ဒီဘက်ကတော့ဘာနဲ့ဆိုတော့ဘာနဲ့ဆိုတော့ခွဲရှင်းနေလို့မရဘူး။မရပါဘူးခွဲရှင်းခိုင်းတော့ဟိုထက်တာရှင်းခိုင်းတယ်လို့ပြော။ သဘောကျလားဖြက်တာရှုခိုင်းတယ်လို့မှတ်တယ်ပေါင်းတော့ပေါင်းဖြက်သဘောကျပေါင်းတော့ဖြက်တာကိုဖြက်တာရှုခိုင်းတော့ခွဲလို့ထင်ရခွဲလို့ရမရအဲဖြက်တာရှုလိုက်ဝိညာဉ်လေးဝိညာဉ်ရှုဝေဒနာထဲဟုတ်တယ်ထဲအဲဟုတ်တယ်ဒီကစေတနာထဲအဲကြိုက်တာရှုသဘောကျထက်တာကိုရှုခိုင်းတယ်ဒီဥစ္စာခွဲလို့ကိုမရဘူးတဲ့သဘောပါကြပါကောင်းပြီဒါဖြင့် ဒကာဓမ္မတွေကံလည်းချုပ်တယ်ဆိုတာသိကြပါလားသိကြပါဘူးဒီနောက်ကမနဲ့ကြိုက်တော့ဖြစ်ပြခံမဟုတ်လားမှန်ပါပါဒါဖြင့်ဒကာဓမ္မတို့မနေ့ကတည်းကပြန်ကောက်ကြစို့ယန္တမဘုံယန္တိ900ရှိ900လုံးဘုရားရှင်ကိုရမေကြီးကတရားဟောတရားဟောတာဟောခြင်းတော့ဟောတာမဟုတ်သူတို့ထဲမှာသူတို့ဆရာကယန္တာသွားပါတယ်ယန္တာတစ်ပါးပါတော့ယန္တာကဒီကိုရိုဒီချွတ်လို့ကိုမရဘူး ဘောရင်းလုံးကဥက္ကမောင်ချက်ကြည့်အလုံးလုံးဥပဒနာတရားကိုဟောကြည့်စစ်တမ်းကြောက်မှာပေါ့အာဒီပုဂ္ဂိုလ်ကငါချွတ်လိုက်ရမှာပုဂ္ဂိုလ်ကဟုတ်ပါဘူးဘုရားချွတ်မှကျွတ်မှပုဂ္ဂိုလ်တွေထင်တယ်သူဘုရားကြီးခေါ်တော့ဘုရားကြီးရန်နေကုန်ခေါ်တော့တာပဲခေါ်တော့ပြီးကာလဘုရားရှင်မှာသွားပြီးဒီကာလဘုရင်ဗျာတပည့်တော်များတရားလေးမေးပြကြည့်ဗျာဆိုတော့အရှိဆုံးရဟန်းကမေးမေးရတာဥပအောင်လို့ခမောင်တို့မှတ် ဆိုသူတော်မှမသိလို့မေးတာသဘောကျကျမ်းလာပဲသိပါလေသိရသားနဲ့မွေးဒီကိုယ်တော်ကြီးဟောတို့ဆရာဟောထားတဲ့တရားနဲ့တို့ဆရာတော်ရအောင်သင်ထားတဲ့တရားနဲ့ဖះဟောတော်မူတာနဲ့တစ်ဆက်တည်းဖြစ်ပါတယ်ဆိုတော့သိအောင်ဖះကိုဒီရဟနာထားရှောင်နေရတယ်ရင်းမိလားအဲကဲတို့တို့ပြောကြပါစို့တဲ့အလုပ်တရားပဲပြောကြပါစို့သူကအရှိကြီးအားလုံးကွာတဲ့ဘုရားခင်ကရမကြီးက ကရဏကရတော့ကကတော့ဘယ်ကဲ့သို့လူရည်ရှိပြီဘယ်ကဲ့သို့လူရည်တော့မှတ်ရမှာတော့ဆိုတော့အိုးလုံးစုံกว่าတဲ့ဒီတရားတွေဟာငါ့ကောင်ကငါ့ဥစ္စာမဟုတ်ဘူးမှတ်ဖို့ပါပဲအကုန်လက်တာမှတ်ဖို့ပဲဒါဟောလိုက်ဘယ်ကြောင့်မဆဖြစ်တာလဲဆပြီကာလကံဆုံးဘယ်လိုဟောလိုက်ပါလဲအနတ္တကြီးရှိกว่าဖြစ်ပေါ်လာတဲ့တရားကိုအနတ္တကြီးဖြစ်ပေါ်လာတဲ့တရားအနတ္တကြီးရှိပါဒီလိုဟောလိုက် ဒီလိုလိုက်တော့ခင်းက900က900ကလည်းဥက္ကမောင်သူတို့ကကြားဟိုတို့ဆရာဟောတယ်နဲ့ဘုရားဟောတော်မူတယ်တစ်ဆက်သေးပဲဆိုတော့သူတို့ဆုံးခဲ့ရမချဘူးလေကောင်းပြီချက်ပြီဒီထဲမှာရန်ဘာဝေဖောက်အလုံးစုံဒါခန္ဓာခန္ဓာပေါ်ရင်ခန္ဓာငါးပါးမကြရဘူးလားကြပါပါဘူးအဲ့ဒါခန္ဓာငါးပါးပုံတတ်တာဟောထားလို့ရှိရင်ဘာများအကုရပါမလဲဝေဖောက်လာတယ်ဒီရန်ဒီ သဘောကျလားအလုံးစုံအနတ္တဆိုရင်ဘယ်အများအကုရပါမလဲဖြစ်တယ်တရားဓမ္မတွေအလုံးစုံအနတ္တဆိုရင်ပါတယ်လို့ကဲဝေဖောက်လာတော့သိကြဘူးသူ့မှာရှိတာလည်းခန္ဓာ၅ပါးပဲရှိတယ်တဲ့ခုဒီဒီပြိဋ္ဌာန်မှုတမှုပါပဲရှိတယ်ဒါရီအလုံးစုံအနတ္တဖြစ်ပြီးဒီကာလနေတော့ဒါရီငါကငါငေါ့ဆောင်ဟုတ်တာတွေပဲလို့ခင်ဗျာဟောလိုက်ဒါရီအကုန်အနတ္တဖြစ်လို့ရှိရင်ဘယ်အများအကုရပါမလဲ ဒကာဓမ္မတွေလည်းတွေးလိုက်မှဆိုတော့ယုံကြည်ကြပါလားအကုန်လက်တော်ချင်းနဲ့ဘယ်ဟာကုန်မလဲဆိုတော့လူတိုင်းမဆင်းရမယ်လို့မှန်ပါဘူးကျေတော့ကြကြဘုရားရှင်ဘယ်လိုမစင်းတော့ဘူးလားစင်းတော့ဘာမှအားကိုးရမရှိတော့ဘူးဆိုရင်ကျုပ်ကအားကိုးရမလို့ဆိုတာခင်ဗျားတို့မင်းနေကြမယုံရင်မိလောင်ကြည့်ပါဒီကလည်းကုန်နေအိမ်နဲ့ကုန်နေဆိုကျုပ်ကအားကိုးရမှာ မလာဘူးလားလားအခုအာဟုတော့သူရှာမယ်ဗျမရှာတော့ပုဂ္ဂိုလ်ဒီထက်ပါရလားအဲ့ဒါဒီရဟန်းကလည်းသူကရဟန်းလုံးနဲ့အလုံးစုံခန္ဓာငါးပါးဘုရားကအနတ္တတရားလို့ဆိုလိုက်တဲ့အခါကျတော့ဒါအနတ္တဆိုတော့ဘယ်သူမှမပိုင်ဘယ်သူမှမဆိုင်တာလို့ပြောလိုက်တာမဟုတ်လားမှန်ပါပါဒါပြန်ဘယ်အများအာကိုရပါမလဲဆိုပြီးဒီရဟန်းမှာဘူဖောက်ဘူဖောက်တဲ့ပြန်သူကတွန့်တက်လိုက်သေးတယ်ဘူဖောက်တဲ့ပြန်အနတ္တဒါနိကမ္မနိကမ္မတဏ္ဍဖူတံ အနတ္တတာနိငါမှုဖြင့်ပြုထားကုန်တော့ကမ္မာနိကံတို့ကံဆိုတော့ငါမဟုတ်ပါဘူးဟုတ်လားမှန်ပါအနတ္တကတာနိငါမဟုတ်ဖြင့်ပြုရကုန်တာကမ္မာနိကံတို့ကမ္မတဏကံတော်လည်းမိမိဥစ္စာဖြစ်ဟူ၍ခုတန်းတိငါစိတ်ထဲမှာရောက်လာတာပဲအဲ့ဒါဘာမှအကုရံဖြစ်ကမဲအကုတော့မယ်တပည့်ကြဒါရီခုခရီလိုက်တာပေါ့လေဟုတ်ကြီးလောက်ထားတဲ့ကံမဲ့မှန်ပါအကုတော့မယ်ဆိုကံမှာမှသွားအကုလိုက် ရုပ်နေလားရုပ်နေကံပေါ်မှာခေါင်းနဲ့ကြောင့်အာကိုလိုက်တုံးလို့ဘိုးဘမလို့ဘူးလားမှန်ပါဘူးခင်ဗျားတို့နေတိုင်းမှန်မှန်ပါဘူးဘောကြခင်ဗျားတို့နေတိုင်းဆိုတော့ဒကာဓမ္မတွေရှုပ်နေမှာဆိုတော့ခင်ဗျားတို့ရေးရှိလို့ရှိရင်ဖြင့်အင်းကံကောင်းလေးညှော်ကြတာပဲသူ့ပဲအာကိုရတာပဲမလာကြဘူးမှန်ပါဘူးအင်းကံလေးဆက်ဖို့ဆိုတဲ့ဒိဗ္ဗေမျိုးကမလုပ်ကြဘူးဆရာကိုယ်စီကပူဇော်တော့မလို့လို့ လာပြီကိုရမလာဘူးလားအင်းလာတော့မယ်ဘယ်လိုကိုယ်လည်းမကပါဘူးခင်သံဃုတ်တွေဆိုတော့နဲတာတွေပုတ်ပါဘူးဟုတ်ဘူးလားရင်းနေဗလားအဲ့ဒါတွေမျိုးမျိုးပုံပုံလဲဒီဒီကလာခင်ဗျားတို့ကိုယ်ကရှာနေကြတယ်မရှာကြဘူးလားရှာမရှာတော့ဘာရှာလဲကံမရှာတယ် ဖြစ်ပြီးဒီသုခန္ဓာတွေလည်းကန်းရှောင်းနေတာဗျာမကြဘူးလားအဲဒီလိုပဲတဲ့ဒီဟမ်းမှာလည်းကခန္ဓာ၅ပါးယခုပြောရတဲ့ပြိဿမှုကတရားတွေအနတ္တတရားတွေဆိုလို့ရှိရင်ဗာများအကွာပါမလို့ဆိုတော့အနတ္တကတာနိကမ္မာနိကမ္မကဏ္ဍဖူတန်တိအဲပြိဿကဟောတိတရားကဒီလိုဟောရတယ်အနတ္တကတာနိငါမဟုတ်တဲ့ဖြင့်ပြုထားကုန်တော့တဲ့စေနာလေးနဲ့သူလုပ်ထားတာကိုနော်စေနာလေးနဲ့သူ လောက်ထားပါတယ်ငါတော့မဟုတ်ပါဘူးတဲ့ဒီစေနာလေးနဲ့လောက်ထားတာရှိပါတယ်ရှိတယ်ကွာဒါလူကံပဲကံကြတာစေနာလေးနဲ့လောက်ထားရတော့မှန်ပါပါကမ္မာနိကံတို့ဒီအဲ့ဒီစေနာဆိုတဲ့ကံတို့ဒီကမတ္တနာကမ္မာရင်ငါဥစ္စာဖူ၍ဖူတန်းတိသူ့စိတ်ထဲမှာထင်မြင်လာ၏ဒီကံဟာသူ့ဟာလေးပဲဒီကံလေးတော့နောက်ကလိုက်နေလို့သူ့ပဲအကုတော့တရားဓမ္မတို့သဘောကျအလုံးစုံအနတ္တဖြစ်တော့ကံကိုအတ္တယူတယ် ချောင်းရောက်ပေးလိုက်တော့ဒါပဲအလုံးစုံအနတ္တဖြစ်သွားတော့သူဘာကိုအတ္တယူလိုက်လဲဒုတိလာမလားအတ္တဒိဋ္ဌိမဖြစ်သေးဘူးလားဒီဓမ္မဘုရားသခင်ကိုရမေကြီးကဩကံပြမှာဒီလိုဆိုရင်တဲ့ဘဝပြတ်သွားမှာတကယ်ဆိုရင်လည်းမသိတဲ့ပုဂ္ဂိုလ်ဒီတရားကိုပါနေဘုရားသိတပည့်ရလားသိတာလေဣတိကေရှော အဝိဓာဝိဇ္ဇာကတော့တဏှာဒီပိနာရှစ်တက်ကတပတ္ထုသာသနာအဋ္ဌာဝိတ္တဗာမြင်ကြီးရာတရားကိုဟောချိုက်သဘောကျလားဣဒ္ဓာဣဒ္ဓကနဲ့ဧကိစ္စအချူသယံအဝိဇ္ဇာပညာမရှိတော့အဝိဇ္ဇာကတော့အဝိဇ္ဇာများတော့တဏှာဒီပိနာတဏှာဒီပြည့်စုံတော့ပုဂ္ဂိုလ်သည်တဲ့တရုသာဝနာငါပြောတာအနတ္တလို့ဆုံးမထားတာကိုအဋ္ဌာဝန်တော့လွန်ပြီးဒီကလား အတ္တပဲသွားယူတယ်သဘောကျအနတ္တကိုဟောခရရတယ်တခုဟောတရားအတ္တလို့သူသွားယူတာသဘောကျအကုအနတ္တလို့ဟောတော့စေနာလေးကိုကံလေးကိုကဘာယူလိုက်တာအတ္တအဲ့ဒါဘုရားဟောထားတာကိုကြော်လွန်ပြီးတခါသူယူတယ်မှန်ပါတပည့်ရအဲ့တော့ဘိုးတို့ဒီပုဂ္ဂိုလ်ဟာတဲ့အတ္တဒိဋ္ဌိခံနေတဲ့အတွက်ဘယ်နည်းနဲ့ငါဟောဖို့မရဘူးလို့ဟောနိဗ္ဗာန်မရတော့ဘူး ရှင်းပြီလားဒါချုပ်မှရရှင်းမလားရှင်းပါပါအဲ့ဒါရင်ခင်ဗျားတို့ဘုရားဘာသာတွေမှာကံနာရမိကံနာရမိဆာယဝအနုပါယင်းနေဆိုတဲ့ကံကနောက်ကလိုက်နေတယ်ကံအပြည့်အများကြီးရှိနေတာပဲဒီဝေဘူးလားဒီပါပါအဲ့တော့တန်မနေ့ကပြောခဲ့တဲ့သဘောကိုလည်းခင်ဗျားတို့မမေ့ကြပါနဲ့ဒီနေ့ရွှေတော့မမေ့နဲ့ကိုတက်တော့မမေ့နဲ့နော်နေရကဒေသနာကိုဒီလိုလိုယူလိုက်ပါလေ ဆောင်းပြီးဟောထားတာကိုတောက်ရယူလိုက်တယ်ဆောင်းပြီးဟောတာဘယ်နောက်ကသူကလိုက်နေတိုင်းလိမ့်မလို့ကံကခုနကအိဋ္ဌသူ့တောင်ရှိလိုက်ရောအိဋ္ဌဖြေသေးတာဘယ်လိုက်နိုင်ရလားလိုက်ပါဘူးအဲ့ဒါဆောင်းဟောထားတာတဲ့နုဘုံရင်သူကအုတ်ရှိရာကြီးပဲပြေးမှဆိုလို့ကံပြုများကြတာလကားပဲသူလည်းပြက်ပြက်တာပဲအကျိုးပေးမှာမဟုတ်ဘူးဒီလိုအုတ်ရှိရာကြီးရှိယူမှဆိုရတဲ့ကံဆိုတာလူသွားရအရေးပါတယ်လို့လိုက်တယ်လို့ခင်ဗျာဟောထားရရှာတယ်အကယ်၍ဒီဥစ္စာမဟုတ်ဘူးဆိုရင်သူအုတ်ရှိရာပဲယူတော့မှာ မသိဘူးလားအဲ့ဒါအုပ်စေတာလေးရှင်မာပြောတဲ့တဲ့ဆောင်းပြီးဒီကလာဟောတာသဘောကျလားရှင်ရတာပဲဒီလုံးဒီရှုပ်ရှင်းရပါလားမြင်ရပါလိမ့်မယ်ဒီနေရာကချုပ်တယ်လို့တရားဓမ္မတွေကယူပါလို့မှတ်မိကြပါလားမှတ်ပါပါကောင်းပြီဒါဖြင့်ဒီလုံးရင်ဒီနေရာမှာချုပ်တာပဲဆိုတော့ဩပရမတ်တော့ဖြင့်ချုပ်သွားပြီပရမတ်ဤတတ္တိတော့ဖြင့် လိုက်တယ်သဘောကျလားပရမိတ်တတိကအကျိုးပေးပေါ့ဗျာရှင်းကြလားဒါဆိုရင်အနတ္တတော့မှန်ရဲ့ဟုတ်လားမှန်ပါဘူးအနတ္တလည်းမှန်တာပဲတကယ်ဒီအနတ္တရဲ့ဆိုတာပဲမရဘူးလားအဲ့တော့ကြောင့်ဩဒါဖြင့်ဒီရားမျိုးဒီရှင်မျိုးဒီဟာမျိုးကိုမှနာဘူးမကြဘူးနားလည်းမလဲဘူးဘုရားကညာလည်းဆရာပြောတဲ့အတိုင်းမရှိဘူးဆိုလို့ရှင်ဖြင့်ဒီပုဂ္ဂိုလ်တွေအတွက်ဖြင့်ခက်ပါသေးရဲ့ပဲကြီးရတာ မှန်ပါပါမကြီးရဘူးပဲကြီးရသေချာကြီးရမနော်အမတန်ကြောက်ရကောင်းတယ်ဆိုတဲ့အိဒါကပေါ်ပြီးလားပေါ်ပါပါစစ်တော်ဟာတဲ့သိငုံတောင်းကိုအစရှိနေနဲ့သူကြတန်းကြပေးကြကံကြပြီးဒီကလာကဲတသက်မှာတခါကွာဒီခါတော့ဖြင့်ရှိသေးအပြောင်းတိုက်လိုက်မှာကွာဒါလည်းကြည်လာပဲကွာချင်းမြောက်အောင်မှာပဲကွာကို့အတွက်ရောသူ့လက်ကိစ္စပြီးရောအစရှိနေနဲ့လုံးလိုက်တဲ့အခါမှာဒီတရားမျိုးကိုမနာဘူးတော့ခုနကဒိဋ္ဌိကဝင်ထွက် မှန်လားတရားတွေပြန်ပြောင်းတော့မှန်လားဘူးလားလာပါဘူးလာလိုက်တော့ဒကာဒကုဆရာတွေကကိုယ်နောက်မှာကိုယ်နောက်ကွာမှာဒါပဲဟောဒကာတော့တုံချကိုယ်နောက်ကွာမှာဒါပဲပြန်နောက်ကထိုက်ပါဘာဘာလေးတွေဖြစ်ကဲနောက်ကပါလားဒါပဲရှိမှာပဲဒီပြန်တွေကတော့ဘုံဘုံဆိုင်တွေကိုဟုတ်တယ်ဒါကတော့ကိုယ်ပိုင်ကိုဟာဒကာလည်းအားရလေးကြီးကိုဟောချလိုက်တာပဲမှန်ပါ သဘောကျလားစင်စစ်ဒီအပြီးမှာအမှန်တန်ခက်တယ်ဆိုတာဥပအောင်လို့ကြည်ကြည်နဲ့သဘောကျဘူးကောင်းတန်မြင်ရပြောလို့ဥစ္စာရင်ရမယ်ပဲထင်တယ်မရဘူးမရဘူးဥပ္ပါရောကလည်းစုတာစုကြားဥထားတာလည်းဒါကြီးပဲထိုးလိုက်ရမယ်လို့တူတယောက်မထက်ဘူးလားအယမတန်ခက်နေတယ်ဆိုတာဓမ္မတွေပေါ်ကြတာဒါဖြင့်ဒါပြက်လဲပြက်တယ်သဘောကျလားအာဟုလည်းမခံနိုင်ပါဘူးသဘောကျလား အခုဥပ္ပါဒ်လည်းရပါမရဘူးသူကအနတ္တပဲဣတိသာရဏဘိယမနဘိတိဆိုတဲ့ဤဝတ္တန်ရှင်နာလောကေလို့ဟောထားပါပဲဒီရှင်နာကြီးကိုသူ့နောက်ကသူ့ကိုမခင်ရပါဘူးမတွေ့ရပါဘူးဘာလို့မခင်ရမတွေ့ရမလို့ဆိုတော့သူကအနတ္တတရားမို့ပေါ့ရှင်းမလားမခင်ရတရားအကုသိုလ်ဖြစ်ပါလားဖြစ်ပါဘူးဥပ္ပါဒေဓမ္မနာတာလည်းပါမပါအဲနောက်ကလည်းပါနေတယ်ချုပ်လို့တဲ့တရားကိုဘယ်နောက်ကလိုက်တော့တို့တော့ဘယ်နဲ့ကြောင့်ခင်ရတာ လိုက်တယ်လို့ဟောရပါလိမ့်မတော့လို့ဒကာဓမ္မတွေကမဲလို့ရှင်းပြမလိုက်ဘူးမောရင်ဒီပုဂ္ဂိုလ်ကဥစ္စေတာဒိဋ္ဌိပဲပြေးတော့မယ်ကွာမှန်ပါပါတပည့်ကြရပါလိုက်တယ်လို့ဟောလိုက်ပြန်လို့ရှင်းတယ်ကူတက္ကရာဒိဋ္ဌိပဲသူပြေးနေလို့ဒီပုဂ္ဂိုလ်ကတက္ကရာဒိဋ္ဌိပဲပြေးပြေးရှင်းမလားရှင်းပါပါဒါကြောင့်ဘာရဒီဘက်မှာတက္ကရာဒိဋ္ဌိပဲလိုက်ပြီးဒီကလာနေပြန်တော့လေရုပ်ရှာခုနက ဖြစ်တဲ့သဘောဥပဒနာဉာဏ်ကိုမဟောလို့ရှိရင်သူမက်တဲ့စိုက်တော်မှာပုတ်ဘူးဆိုပြီးဘုရားကဥပဒနာဉာဏ်ဟောရတယ်ဒီရန်ကိုသဘောကျလားကျပါဘူးအဲဒီရန်ဘာဟောမလဲဥပဒနာဉာဏ်မဟောလို့ရှိရင်သူကံပဲအကုန်နေတာမှန်အကုန်မလို့လေဘာလို့သူ့နောက်လိုက်မှာဒါရှိတော့တယ်ကြီးတာကိုကျန်တာကအကုန်တတ်တာဖြစ်ကုန်ပြီဆိုအဲကိုလုပ်ခဲ့တဲ့ကံလေးပဲကိုအကုရတော့မှာပဲဆိုတော့အော်သူကံပေါ်မှာမြဲတယ်လို့ယူဆရပြီ ဆိုတော့မဆိုလိုက်ကံရဲတယ်လို့မယူဘူးလားအဲယူတော့လို့ရှိရင်ကံခမည်းတော်ရဲ့စဉ်းစားကြည့်ပါနန္ဒမပါမှန်ပါဘာကြနန္ဒမပြင်နေတော့ဥပါမေနန္ဒမဆိုရင်နတ္တနေရဘယ်နဲ့ဆိုကြနတ္တမှာတော်တယ်ပြင်ဘာဆိုရရှိသေးလဲဆိုရမရှိတော့အဲ့ဒါတွေပါအခုနတ္တဒီကိုယ်တော်ဟောမှရမယ်မဟောလို့ရှိရင်လေသူကြီး တခုသောသင်္ခါရတရားဆိုတဲ့ကံသင်္ခါရတရားပေါ်မှာတဲ့တတ္တရဒိဋ္ဌိယူနေတဲ့တွေ့တဲ့သစ္စာလေးပါးနဲ့လျော်တဲ့ညာဘယ်တော့မှမရတော့ဘူးကွာဆရာကဟောလိုက်ဒီကံပေါ်မှာသူဒိဋ္ဌိယူနေတဲ့အတွက်သစ္စာလေးပါးနဲ့လျော်တဲ့ညာသူ့မရတော့ဘူးကာထုကသစ္စာဖြစ်မှကြိုက်တော့မှာဘူးသူဖြစ်သေးရလားမဖြစ်တော့ဘူးအနတ္တမှဖြစ်တော့ဒုက္ခသစ္စာဖြစ်နိုင်ရမြင်သေးရလားမမြင်ပါဘူး အဲ့တော့သစ္စာနဲ့မလျော်တဲ့ညာသူရမယ်အဲ့ဒီသစ္စာကိုသစ္စာမှမရလို့ရှိရင်ဖြင့်တဲ့သမ္မတဏိမဆိုတဲ့သေဒီရှားမဲ့၌တခါလေအပေါ်မသွားတော့ဘူးနိဗ္ဗာန်ပဲသွားတော့တယ်ဆိုတဲ့မြဲတဲ့သဘောလေသူဖြစ်တော့မှာမဟုတ်ဘူးသမ္မတဏိမမဖြစ်တော့ဘူးသမ္မတဏိတာသမ္မတဏိတာမှာမဖြစ်လို့ရှိရင်လေသောတာပန်ဘေဂံအနာဂံရဟန္တာပေါ်တော့မှမဖြစ်ဘူးလို့မှတ်လိုက်အဖေကဟုတ်တယ် ယုံနေလားကံကိုအတ္တယူနေလို့ရှိရင်ဖြင်းတဲ့သစ္စာလေးပါသိတဲ့ညာသူမရတော့ဘူးရပါမရပါဘူးဒါပြန်သမတနေမှာဆိုသေးသေးချမ်းမင်းနဲ့အပယ်မသွားအပယ်သွားဖို့ရာရဲသွားပြီအပယ်တော့မှမသွားတော့ဘူးဆိုတဲ့သမတနိဗ္ဗာန်ဖြစ်တဲ့ဓမ္မဓမ္မပုဂ္ဂိုလ်ကဖြစ်ပါအောင်မလားဓမ္မဖြစ်လို့ရှိရင်မဲ့မှမရလို့ရှိရင်မဲ့မဲ့ကသမတနိဗ္ဗာန်ဆိုတာသောတာပန်ဆိုတဲ့ဖို့ဝဖြစ်နိုင်မှာမဖြစ်ပါဘူးတော်ရာကံဖို့ပုဂ္ဂိုလ် အနာဂါမိခေါ်ပုဂ္ဂိုလ်ရဟန္တာဆိုတဲ့ပုဂ္ဂိုလ်ဘာကြောင့်ဖြစ်တုံးဆိုတော့တခုသောစေနာလေးပေါ်မှာသူအတ္တယူထားတယ်ကွာအတ္တဆိုတော့သက္ကရာဒိဋ္ဌိယူထားတယ်ကွာဒါကြောင့်မရနိုင်ဘူးရင်းနေကြတဲ့အားမှာဒါလည်းသူ့ဘာဘာလို့အောင်မထင်လဲခင်သူကဥပဒနာမရှိဘဲရပါမလားဥပဒနာရှိမှရမယ်ဆိုတာသိကြပါလားအဲဥပဒနာရှိမှကြံတော့ရှုစရာကိုယနေ့လမ်းခင်းတယ် သဘောကျဒီနေ့ဘာလန်းခင်းလဲရှုရလန်းခင်းလာပြီနော်ခင်ဗျားတို့တနေ့တနေ့မှာဝိညာဉ်ကဆိုင်ကံဆုံးဆိုတော့နေမှတ်ထားကြမှာမဟုတ်ပြန်လည်းမမေ့ပါနဲ့ခင်ဗျားတို့နေလုံးခေါ်လိုက်ရင်ဘယ်ကစားလဲဘယ်ကတော့ဆုံးအဲဝိညာဉ်ကဘယ်နှမျိုးရှိတော့၆မျိုးသကုဝိညာဉ်စေကပတ္တဝိညာဉ်ဘာဝမနောဝိညာဉ်ဘဝတွေကတော့မျိုးလုံးစိတ်သဘောကျ အနာစိတ်ဒါဝိညာဉ်မဟုတ်လားနှာခေါင်းစိတ်ကောမရှိဘူးလျှာစိတ်ကိုယ်စိတ်အင်းမနှောကြံစိတ်ဘယ်လိုရှိကအဲ့ဒီစိတ်ကကြီးစစိတ်ကစားကြတာဓမ္မတွေကဒီချက်ညံမမှုဆိုရင်ဘယ်ကြောင့်မှဆုံးမတင်ဘူးဒါပြင်ဒီနေ့ကံမမလို့တို့အဲ့ဒီကံတွေကိုခွန်ကြီးကနောက်ရှင်သေချာရေးရဖြတ်ပြမဖြတ်လို့ရှိရင်ခင်ဗျားတို့ကြောက်တော့ကြောက်မသွားကြနဲ့တို့ကကံအမှန်ငယ်ဘူးလို့အောင်းတော့အောင်းမကြပါဘူး ဒီဝိုက်ဝင်လာလို့ရှိရင်အသနိမီရှိတဲ့ငိုကျိုးဆက်လို့ပြောတယ်ဘယ်တော့ကြည့်လို့ပြပြန်ဖြစ်ဖြစ်အမြင့်ဖြတ်ချိုက်တယ်ဒီမက်ကလာပဲဒီကိစ္စမရှိဘူးလေရှင်းမလားအဲမက်ထင်မှာမက်တရားနာကြ